ဟောကြားတော်မူအပ်တော်တရားတော်တကယ်လုံးမအဟုတ်ဖြစ်တယ်ဆိုတဲ့ဝတ္ထုကြောင့်လေးတရားဟောမယ်လို့ပြင်ဆင်ထားတယ်တကယ်လုံးရင်တော့ဖြစ်အဟုတ်ဖြစ်တယ်တကယ်မလုပ်ဘူးဆိုရင်တော့ဖြစ်အဟုတ်မဖြစ်ဘူးဒါနောက်ပိုင်းမှာအဲဝတ္ထုလေးပြောပြအောင်ဟောမြတ်စွာဘုရားရှင်များလောကမှာ လူတို့ရဲ့အသက်တန်းတသိန်းတန်းရဲ့အထက်မှာလဲဖရာတွေမပွေ့ဘူးလူတို့ရဲ့အသက်တန်းတသိန်းတန်းရဲ့အထက်မှာလဲဖရာမပွေ့ဘူးလူတို့ရဲ့အသက်တန်းတရားတန်းရဲ့အောက်မှာလဲဖရာမပွေ့ဘူးလူတို့ရဲ့အသက်တန်းကတော့ဖြစ် 7နှစ်တန်းလာပြီးတော့တက်သွားရတာဂရေကရအသင်္ခေနန္ဒသက်တန်းကြီးတက်သွားရတာပါပဲအမတရှိသေးအောင်အဲ့ဒါလို့ဘဝနဲ့ဖြီးပြီးတော့အသက်တန်းရှိပြီးတော့ဖြည်းဖြည်းဆင်းလာလိုက်တာအနှစ်ပေါင်း100လင်းတစ်နှစ်ကြတစ်နှစ်ကြရော့ရော့ပြီးဆင်းလာလိုက်တာလူတွေအသက်တန်း7နှစ်တန်းပြီးဆင်းလာတယ်အဲ့ဒီ7နှစ်တန်းနေပြီးတော့တခါဖြည်းဖြည်းနှစ်ပေါင်း100ရင်တစ်နှစ်တစ်နှစ်တိုးတိုးပြီးတက်သွားရတာအသင်္ခေနန္ဒ မရည်နဲ့တော့မြည်ကြည့်တက်တန်းနဲ့ပြီးတော့ပြတ်သွားတယ်အဲ့ဒါတက်ကဆုတ်ကသဇုံလို့ခေါ်တယ်အဲ့ဒါလို့လူတွေအသက်တန်းရှိတယ်နဲ့ကလေမြတ်စွာဘုရားရှင်ကလူတွေအသက်တန်းသသိမ့်တန်းရဲ့အထက်မှာဘုရားမပွဲဘူးဘာလို့လဲဆိုတော့ကိုရင်တရားတွေနာရင်တရားတွေပြင်တရားတွေဆိုတာဟာသက်တန်းကရှိလျားတော့တော်တော်နဲ့မတွေ့ရဘူးနှင်းပေါင်းသိမ့်နေချီပြီးကြာမှ လူတယောက်အိုတာတွေ့ရတယ်နာတာတွေ့ရတယ်သေတာတွေ့ရတယ်ဆိုတော့အိုခြင်းနာခြင်းသေခြင်းပြန်နဲ့ဆက်စားပြီးတော့တရားဟောပြောတဲ့ခါမှလည်းပဲညာထဲမှာ မထင်လွယ်နိုင်ဘူးထင်ပေါ်ဖို့အလုံးခိရဲ့ဒါကြောင့်မို့သံဝေကဖြစ်ပွဲအလွန်ရှားတဲ့အတွက်ကြောင့်မို့လူတွေအသက်တန်းတသိမ့်တိုင်းအထက်မှာဘုရားဘရောမှမပွေဘူးလူတွေရဲ့အသက်တန်းတရားဓာတ်အောက်မှာလည်းဘရောမှဘုရားမပွေဘူး ပါရတဲ့ဆိုတော့လောဘဒေါသမောဟတရားတွေအလွန်မြင်ရတော့တရားဖက်ကိုမျက်နှာမူလက်စားတဲ့ပုဂ္ဂိုလ်အလွန်ရှားတယ်တက်တာကသူတော့ကိလေသာနဲ့ပဲရော့ထွေးပြီးတော့ပျော်မွေ့ပြီးတော့ဒီကများတယ်။ဒါကြောင့်မို့လူတို့အသက်တန်းတရားတန်းအောက်မှာလည်းဖြတ်မခွေဘူး။တရားတန်းအောက်ဆိုတာဟာအသက်200မပြည့်မီကာလကိုတရားတန်းအောက်ဆိုတယ်။တရားတန်းရဲ့အောက်မှာလည်းပဲဖြတ်မခွေဘူး။ဒီနေ့တရားထန်နေကြတဲ့ယောဂီများစဉ်းစားကြည့်ပေါ့။ ပူနေတာလည်းပဲမင်းနေတာပါပဲမာနေတာလည်းပဲမင်းနေတာပဲသိနေတာလည်းပဲမင်းနေတာပါပဲတရားမှတ်ပါဆိုတော့မမှတ်ဘူးပူရင်နာရသိရင်လွတ်တဲ့တရားကိုသတိပဋ္ဌာန်တရားကိုမှတ်ခိုင်းတော့မမှတ်ဘူးတရားအထူပါတော့တရားမထိုင်ဘူးအဲ့ဒါလည်းစဉ်းစားကြည့်ပါသက်တမ်းတရားတိုင်းရဲ့အောက်မှာပြတ်မပွေဘူးဆိုတာလောဘဒေါသမောဟတွေကမြင်ရတော့ ဒီတရားကိုတကယ်အုံနာသိပြီးဒုက္ခကလွတ်တဲ့တရားရဲ့လို့ညာထဲမှာထင်ဉာဏ်ကအလွန်နဲ့တဲ့တ attva လေးပါအပရသကဇာတိကဘဟုရသကဇာတိကတ attva မျိုးရှိတယ်ဘဟုရသကဇာတိကဆိုကိလေသာမျိုးအလွန်ထူထပ်တဲ့တ attva လေးကိလေသာမျိုးအလွန်ထူထပ်တဲ့လောဘဒေါသမောဟတရားအလွန်ထူထပ်တဲ့တ attva တွေမှာ ဒီဝိပဿနာဉာဏ်အရိယာမဉာဏ်ပုံဉာဏ်ထင်ပေါ်ဖို့အလွန်ခရင်သွားပြီတရားကိုအမထုတ်ချင်ဘူးဘယ်ပြန်ညာပြန်ဘယ်ရွှေ့ညာရွှေ့နေပဲတနေ့ပုံသွားတော့ကြာဆယ်ရက်ပုံသွားတော့ပါပဲဒီတရားတကယ်ကိုကဒီတရားထက်တိုက်ကြတယ်လို့ဉာဏ်ထဲမှာထင်ပေါ်တဲ့လူအလွန်ရှားအပါရတကသတိကကိလေသာမြူနေတဲ့ပါရမီလွန်ကဲတဲ့ပါရမီထုရှိတဲ့သတ္တဝါတွေကအလွန်နေတယ် လောဘဒေါသမောဟနဲ့တဲ့ပုဂ္ဂိုလ်ကြီးကအလွန်နဲ့လောဘဒေါသမောဟနဲ့တဲ့ပုဂ္ဂိုလ်မှာတရားသူကရမြန်တယ်။တရားမှာတရားရှင်များလူတို့အသက်တရားတိုင်းအောက်မှာဘရောမှတရားဘုရားမပွေဘူး။အိုနေတာသိနေတာကိုမြင်နေလေနဲ့မမြင်သလိုခံဆောင်ပြီးတော့သတ္တဝါတွေနေရတယ်။သူများကအိုတယ်သူများကနားတယ်သူများကသေးတယ်ကိုကရင်မအိုဘူးမနာဘူးမသေးဘူးဒီလိုထင်နေတယ် ဒါကြောင့်တရားကိုအတုကမှမသိ။ပုံနာသေနဲ့ဆက်ဆက်သောသံဝေကညာကိုရအောင်မယူတတ်။အလွန်ထင်ရှားတဲ့သင်္ချိုင်းမှာသွားကြည့်။ဟိုလူတွေထောင်နဲ့ခီးပြီးတော့တော်ကြည့်ကြတာပါပဲလူတွေ။အတုကလာရတာ။ဟိုပျော်လို့ရှင်လို့ပါပဲ။ပြုံးလို့ရှင်ရှင်နဲ့လူတွေမြင်ရတာပါပဲ။ဒါအသေးချင်းတရားပေါ်မှာသံဝေကအလွန်ဖြစ်နဲတဲ့စကားကို ဖော်ပြတဲ့သဘောတရားပဲ။တာဝန်အရာလောကအနေနဲ့လူမှုရေးအရာသာလာပြီးတော့သင်ကြလာပြီးတော့အတုပထုလာရတယ်ဆိုတော့အတုပလာပိုးရတယ်ဒီဒီသဘောပဲကြံတော့တယ်။ဒါကြလူတို့ရဲ့အသက်တန်းသက်သိမ့်တိုင်းအထက်မှာလဲဘုရားမပွေ။အိုနာသေးဆိုတဲ့တရားကိုတွေ့ရကြုံရအလွန်ခက်တဲ့အတွက်ကြောင့်မို့အလွန်ကြာမှနှစ်ပေါင်းသိန်းနဲ့ခီပြီးတော့ကြာမှလူအိုတာလူနာတာလူသေးတာကို မြင်ရတဲ့အတွက်ကြောင့်မို့သူများသာသိတယ်ငါမသိဘူးဒီလိုထင်တဲ့အတွက်ကြောင့်မို့သိချင်းပြနဲ့ဆက်စပ်ပြီးတော့တရားဟောလို့လည်းပဲသာဝေကမဖြစ်ကြဘူးဖြစ်တဲ့လူကအလွန်နဲ့တယ်။ဒါကြောင့်လူတွေအသက်တန်တသိန်းတန်းအထက်မှာဖျားမကွေလူတွေအသက်တရားတိုင်းအောက်မှာလည်းဖျားမကွေသိနေတာကိုကိုမြင်လျက်နဲ့ဘာမှနှစ်ပေါင်းဘာမှကြာတာမဟုတ်ဘူး။၃50 90 80လူရှိတော့50နှစ်ပေါင်း50လူရှိတော့ ဗမာပြည်မှာဆိုရှင်မြို့သမီးက55နှစ်သက်တမ်းရှိတယ်ယောက်ျားက53နှစ်သက်တမ်းရှိတယ်ဗမာပြည်မှာနှစ်ပေါင်း90လောက်နေရတဲ့အခက်ကလာကျင်းမှာအဲသိနေတာလည်းနေတိတ်မြင်နေရတာပါပဲဒါမှလည်းပဲသူများသာသိတယ်ကိုမသိဘူးသူတို့ထင်နေတဲ့ကြောင့်ဒီတရားကိုဖြူမှတ်ရတာတာမင်ကမဖြစ်နိုင်ဘူးမကြိုးစားနိုင်ဘူးပေါ့ဒါခဏတရားထိုင်နေတဲ့ယောဂီကိုယ့်ကိုစဉ်းစားကြည့်ပေါ့ ဒီနေ့မနေ့ပိုင်းတရားထိုင်တာကဘယ်နှစ်နိုင်လောက်တရားထိုင်နေလဲမပြောင်းမဖြစ်မပြူးမပြေပဲနဲ့ဒီဖောင်းပေအာယုံပေါ်မှာစိတ်ဘလောက်ထိဆုဆိုင်ပြီးတော့မှားနိုင်တယ်လေနေ့လယ်ပိုင်းမှာထိုင်တဲ့အခါမှာလည်းပဲဖောင်းပေအာယုံပေါ်မှာဘလောက်ကြာကြာစိတ်ကိုထိတ်ပြီးတော့မှားနိုင်တယ်ညနေပိုင်းကြာတော့လည်းပဲဖောင်းပေအာယုံပေါ်မှာဘလောက်ဒီစိတ်ကိုဆုဆိုင်ပြီးတော့မှားနိုင်တယ်လေကိုစဉ်းစားကြည့်ကိုကိုကိုစဉ်းစားကြည့်တော့ကိုကိုအဖြေထွက်လာမှာပါပဲ။ တရားတိုင်းအောင်မှဖျက်မပွင့်ဘူးဆိုတာဟုတ်မှာပါပဲကိုကိုတွေ့တရားနဲ့နှိုက်ရှင်ရတာကိုတရားဆိုတာကိုကိုတွေ့တရားနဲ့နှိုက်ရှင်ရတယ်ဘယ်ပြောင်းလဲညာနည်းနည်းလေးနာတာလေးကျင်တာလေးကြိုက်တာခက်တာလေးတော့မှအလွန်ကြည့်ကြသူတော့ထင်ရဒါကြောင့်နည်းနည်းလေးဖြေလို့လေးကျင်တာနဲ့ပဲအမလေးအမိတာပြီးတော့ဩထားတယ်ပြန်မှတ်နိုင်ဘူး နာတဲ့ဝေဒနာဒုက္ခဝေဒနာလေးပေါ်မှာဝေဒနာဒုက္ခဝေဒနာသဘောတရားတွေထိထိမိမိပြအောင်မမှတ်နိုင်ဘူးခြေတော့နည်းနည်းလေးထုံတာနဲ့ကျင်တာနဲ့ပြောင်းလိုက်ပြီးပြင်လိုက်ပြီးခါလေးနည်းနည်းလေးနာတာနဲ့ပဲတခါပြောင်းလိုက်ပြီးပြင်လိုက်ပြီးအဲ့ဒါမျိုးတွေသိမခံနိုင်တာဘူးဒါကြောင့်မို့တရားမရတာတရားကတော့တကယ်လို့ရင်တော့ပြဟုတ်ရတာပါပဲမလို့ရင်တော့ပြဘရောမှတရားမရဘူး ဘုန်းကြီးတို့အနေနဲ့တော့ပြင်ကြတယ်ဒကာဒကာမများတရားအထုံနေအောင်တာဝန်ကဖြောင့်ပြီးတော့တိုက်တွန်းလို့နေရတယ်အပကဝလူကဂိင်္ဂအနန္တနိဂုတာဇိနာဝလူကဂင်္ဂဂင်္ဂမြင်ထဲကြောက်တလဲတို့သည်အပကနဲလာကုန်သည်၏နိဗ္ဗုဒပရိနိဗ္ဗာန်သံတော်တော်မူကြကုန်ပြီးသောဖရာရှင်တို့သည်အနန္တရေတွဲလို့မကုန်နိုင်ပေ အပကဝလူကာဂင်္ဂအနန္တနိဗ္ဗုဒာဇိနာဂင်္ဂမြင့်ထမှာဒီနေတဲ့သဲလုံးလေးတွေသဲလုံးအကြည့်အသေးသဲလုံးသဲချမ်းတွေနဲသေးတယ်ကဘာလောကမှာဖရတဆူပြီးတဆူတဆူပြီးတဆူပြည့်တော်မူလိုက်တာဟာဂင်္ဂမြင့်ထမှာရှိတဲ့သဲတဲ့ကိုများတယ်ဖရကသတိပေးထားတာအဲ့ဒါကြည့် ဝလူကခင်ကခင်ကမြင်ထဲကြောက်သလဲတို့သည်အပကာနဲ့လာကုန်သိ၏နိဗ္ဗုတံပရိနိဗ္ဗာန်သံလံတော်မူကြကုန်ပြီးတော့ဇိနာငါးမှန်အောင်မြင်ဖက်ခြင်းတို့သည်အနန္တရေတွဲလို့မကုန်နိုင်ပါဘူးဘုန်းကြီးတို့အဲ့ထက်မှပါသွားသလားဘုရားသူမပါဘူးမလားခင်ကမြင်လောက်ထက်မှရှိရသဲလုံးသိကြနဲ့မြတ်ဖះတွေတဆူးတဆူးပွင့်ပြီးတော့သွားတာဘုန်းကြီးတို့နိဗ္ဗာန်ကိုယူနိုင်သလားယူနိုင်ဘူးအဲ့ဒီအဆူဆူသော အခုဂေါရမမြတ်စွာဘုရားရှင်ရဲ့သာသနာတော်မှာလာတွေ့ရသလိုပဲအဲရှိကပွင့်တော်မူတဲ့ဘုရားသာသနာတော်မှာလည်းဘုန်းကြီးတွေမတွေ့နိုင်ဘူးလားတွေ့နိုင်မယ်နော်ဒါပေမဲ့အဲ့ဒီဘဝတွေမှာဘုန်းကြီးတို့နိဗ္ဗာန်ယူနိုင်သလားမယူနိုင်ဘူးဘာဖြစ်လို့လဲသူများသာသေးတယ်လေကိုမသေးဘူးကိုမသေးဘူးဟုတ်လားမလားသူများသေးတယ်ကိုမသေးဘူးသာမေကမဖြစ်ဘူးဒါကြောင့်မို့ဒါကဂဏိတရားထံရဲ့ယောဂီကကိုယ့်အကိုပြန်ဆင်း ပြန်စဉ်းစားကြည့်ဘုရားကဘုန်းကြီးတို့ကဲနိုင်သလားမကဲနိုင်ဘူးနော်ကဲနိုင်ဘာဖြစ်လို့လဲမိုက်တော့ဘူးဘုန်းကြီးတို့ကမိုက်တာကိုနားအခင်ကမြင့်ထက်မှရှိတဲ့သဲလုံးသုတ်သဲရန်ကနဲသေးတယ်ပရိနိဗ္ဗာန်အဆူဆူပြည့်တော်မူတဲ့ဘုရားတည်းဒီထက်မြရတယ်ဆိုတာနှိုက်ရှင်ပြီးတော့ပြတဲ့သဘောပါပဲအမှန်မှန်ကဒီတက်ဆာပေါင်းများဘုရားကပွဲသွားတာဒီတက်ဆာပေါင်းများတယ် မျက်နှာလွှဲပြီးတော့နေရတာပေါ့သာသနာတော်နဲ့မျက်နှာလွှဲပြီးတော့အခိုက်အတန့်အပြည့်လာပြီးတော့တွေ့ကြုံရတော့လည်းပဲတရားကိုရအောင်မယူတာဘူးသောတာပန်တွေခုဗမာပြည်မှာသောတာပန်တွေအနန္တမြတ်သတ္တဗာဖြစ်ပြီးတဲ့ပုဂ္ဂိုလ်တွေအများကြီးပဲသဂရကံတွေအနန္တအများကြီးပဲအနာဂံတွေအနန္တယဟန္တာတွေအနန္တဘုမပြီမှာသာသနာတော်က ရှစ်ခေတ်ကမှစပြီးတော့ဒီနေ့ဒီအလွန်ကောင်းသေးတာကိုအလွန်ကောင်းတဲ့အတွက်ကြောင့်မို့ပါရမီထူးခြားတဲ့အမျိုးကောင်းသားအမျိုးကောင်းသမီးတွေတတိပဒံဘောဝနာတရားရှုမှန်ပွားများအထုလိုက်တာတချို့သောတာပန်ဖြစ်လို့တချို့ကသဂရငါဖြစ်တချို့ကအနာဂါဖြစ်တချို့ကယဟန်တာဖြစ်လို့မြာကြီးပဲခုခေတ်မှာရှိတယ်ကိုမရသဘူးဆိုဆိုတော့ကိုကမရသဘူးဆိုတော့သောတာပန်ဆိုတော့ဘယ်လိုနေပါလဲ ဖြစ်ခင်ပါပြီစိတ်ထဖြစ်တတ်တယ်သက္ကာရကံဆိုတာဘလို့နေပါလေတွေးခင်ပါပြီအနာကံဆိုတာဘလို့နေပါလေတွေးခင်ပါပြီယဟန္တာဆိုတာဘလို့နေပါလေဖူးမြွခင်ပါပြီအဲ့ဒါမျိုးသောတာပန်မဖြစ်သေးဘူးဆိုရင်သောတာပန်မှမသိနိုင်ဘူးသောတာပန်ဖြစ်ပြီးပြီဆိုရင်အခြားသောတာပန်ကိုလည်းပဲကိုကခန့်မှန်းလို့ရတယ်အထက်အထက်ဖြစ်တဲ့သဂရကအနာဂယဟန္တာပုဂ္ဂိုလ်လည်းခန့်မှန်းလို့ရတယ် မိမိကိုယ်တိုင်ကိုယ်ကသတ္တဗာမဖြစ်သေးဘူးဘုသူရှင်ဘဝအဖြစ်နဲ့သာရှိသေးတယ်ဆိုရှင်အရိယာကိုခံမှတ်လို့မရဘူး။တာမင်ကမျက်စိနဲ့ကြည့်လို့မရဘူး။ဉာဏ်မျက်စိနဲ့လည်းရှာလို့မရဘူး။မရဘူး။ပါတတိပါသောပသတံအပါဒတိသပါတတိအပသံသောအပါဒတာပါတတိသနပါတတိတဲ့။ပါတတိပါသောပသတံမိမိကိုယ်တိုင်ကသောတပန်ဖြစ်ရင်တဲ့ သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ကလည်းပဲသူသိတယ်သောတာပန်မဖြစ်သေးတဲ့ပုဂ္ဂိုလ်ကလည်းသူကသိတယ်ပါတိပါတပတ္တတံဘာလဲဆိုတော့ तू ကသောတာပန်ဖြစ်နေတာကိုသောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်တူဟာမိမိကိုယ်တိုင်သောတာပန်ဖြစ်နေတဲ့အတွက်ကြောင့်မို့သောတာပန်ဖြစ်နေတဲ့ပုဂ္ဂိုလ်ကိုလည်း तू ကသိတယ်သောတာပန်မဖြစ်သေးတဲ့ပုဂ္ဂိုလ်ကိုလည်း तू ကသိတယ်သက္ကာရကဖြစ်တဲ့ပုဂ္ဂိုလ်တူဟာ သက္ကာရကဖြစ်တဲ့ပုဂ္ဂိုလ်ကိုသိတယ်သက္ကာရကမဖြစ်သေးတဲ့ပုဂ္ဂိုလ်ကိုလည်းသိတယ်အဲလိုအစစ်စစ်သွားတယ်သောတာပန်မဖြစ်သေးတဲ့ပုဂ္ဂိုလ်ဟာသောတာပန်ကိုလည်းသူမသိသောတာပန်မဖြစ်သေးတဲ့ပုဂ္ဂိုလ်ကိုလည်းသူမသိသောတာပန်ဖြစ်တဲ့ပုဂ္ဂိုလ်လည်းသူမသိဘူးအပတ္တတံဆိုတာကိုကဖြစ်မှမဖြစ်သေးပဲကိုမြင်မှမမြင်သေးပဲကိုသောတာပန်အစစ်မှသာရှိတဲ့ပုဂ္ဂိုလ်တို့ဟာသက္ကာရကဖြစ်တဲ့ပုဂ္ဂိုလ်ကိုမသိဘူး မှားတာမှားလို့ရတယ်သောတာပန်အရှိမသက္ကရိုင်းမညပုံညာစကားကိုဟောပြောနေကြတော့လည်းပဲဒါသက္ကရိုင်းမညပုံညာဖြစ်ပုံပဲလို့သောတာပန်ပုဂ္ဂိုလ်မသိဘူးဘယ်သိမလဲသူကဒီတရားကိုရမှမရဘူးသေးပဲကိုသောတာပန်အကြောင်းကိုဖွင့်လို့ပြီးသောတာပန်ပြီးတယ်ဟာဒါသောတာပန်ပဲပြီးတယ်အနာဂံယဟန်လည်းဒီတိုင်းပဲအနာဂံမညပုံညာကိုဟောနေရင်သက္ကရကမသိဘူး ကျက်ကတော့ပြနေတာပဲသူရှိမှဟောတော့သူပြနေတာပဲသူကဒါအနာဂံမညာပညာဖြစ်ပုံလည်းသူမသိဘူးအနာဂံဖြစ်တဲ့ပုဂ္ဂိုလ်ကလည်းယဟန္တာဖြစ်ပုံကိုသူကမသိဘူးယဟန္တာဖြစ်သွားပြီဆိုရင်တပြည့်အာလို့ပြီးသွားတာပါပဲဒါဆိုတော့နည်းနည်းတော့တရားရဖို့မကောင်းဘူးလားဘုရားပိသာနည်းနည်းတရားကိုရဖို့မကောင်းဘူးလားများများမရတဲ့နည်းနည်းရအောင်ကောင်းလားနည်းနည်းရအောင်ကောင်းတယ်နည်းနည်းလေးတော့နော် နည်းနည်းပါသတိပတ်တော့ပသတံအပါသတိဆိုပါသတိတဲ့ကိုယ်တိုင်ရမှ ကိုယ်တိုင်သိတော့သူမြောက်ကလည်းသိတယ်ဘုရားဟောတော်မူတယ်တရားဝလူကာကင်္ဂကင်္ဂမြင့်ထဲကြောင့်တလဲတို့သည်အပကာနဲ့လှကုန်သည်နေဘူးတံပရိနိဗ္ဗာန်ပြကုန်ပြီးသောဇိနာငါမအောင်မြင်ဖက်ရှင်တို့သည်ကအနန္တရေ တွဲလို့မကုန်နိုင်ပါပေ ကိုညာထဲမှာကိုစဉ်းစားလိုက်ဩလောကမှာဘုရားကြီးအလွန်များပါလားတို့ဘာဖြစ်လို့များကြံရစ်နေပါသေးလဲအရှိကအတိတ်ဘဝကဘုရားကြီးသန္တနာထမတို့သောတာပန်မဖြစ်ပဲတည်းကြံရစ်တယ်ဆိုထားလိုက်ပါဦးတော့ခုဒီဘဝမှာမြတ်စွာဘုရားရှင်သာသနာတော်ကြီးနဲ့တို့တွေ့ရတာပါပဲငါဒီတိုင်းပဲဒီလိုပဲကုတုဇင်ဘဝနဲ့မုတ်တုံကြီးဒီလိုနေမှာလားစဉ်းစားကြည့်အဲ့ဒါစဉ်းစားကြည့်တကားမပြောပါဘူး စကားပြောချင်ရင်အောင်းသွားနော်ဒီမှာစကားပြောနေအဲ့ဒါစဉ်းစားကြည့်စဉ်းစားကြည့်ဒါတရားအထွေဆိုတာကိုယ်တိုင်ရမှကိုယ်တိုင်ပြီးတာမရဘူးဆိုရင်မပြီးနိုင်ဘူးဒါတိုက်တွန်းနေရတယ်ဘုရားရှင်ကတိုက်တွန်းရမယ်နာနာတိုက်တွန်းရမယ်တဲ့တရားရကိုရန်အတွက်ရေစုယောဂဓာရုယံတံသဗ္ဗပါရံဝခာယတိ ဧဝံသုံညံနာမရူပံအညမညာသမာယုတံရေတုယောဂအယုတ်ကျိုးနှင့်အသေးဆွဲတဆွဲသမိခြင်းကြောင့်ဓာရုယတံသစ္စာကိုလုံးမင်းသမီးမင်းသားယုတ်သည်သဗ္ဗပါရံဝသွားယကပုံဗျာပါရာရှိပုံကဲ့သို့ခာယတိရှုတူဤစိတ်တွင်ထင်မှတ်လေ၏ ဧဝံဤတုသုံးညာအနှင်းသာရအတ္တမဖက်အသက်မှကင်းသော နာမရူပံနာယုတ်နှစ်တံငါခန္ဓာသည်အညမေညသမာယုတံအချင်းချင်းကပေါင်းစမိသည်ဖြစ်၍ဘာပြပါရန်ဝသွားရထိုင်လျောင်းလူရာပြောင်းလျက်အကြောင်းအားလျောသောပြပါရာရှိနေတဲ့ကဲ့သို့ ခာယတိယုံနာနှစ်ပါးမကွဲပြားကအများစိတ်တွင်ထင်မြင်ဆွဲလန်းရလေသတည်းဘုန်းကြီးတို့ရုပ်သိကိုမြင်ဖို့တယ်မလားမြင်ဖို့ရတယ်နော်ဒါရုပ်သိနဲ့ဥပမာပြပြီးတော့ပြောင်းရတဲ့တရားရုပ်သိကိုမြင်ဖို့ပါတယ်နော် ဘူးမကြမကြ TV ထက်မှလည်းကြားတာမဟုတ်လားရုပ်သိမ်းဆိုတာဟာသက်သက်ရုပ်ကလေးကိုလှုပ်ပြီးတော့လူပုံသဏ္ဍာန်လေးမင်းသားမင်းသမီးရုပ်လေးလှုပ်ပြီးတော့ကျိုးနဲ့ဆွဲတာမဟုတ်လားဒီနဲ့လူကဆွဲတော့သူလှုပ်ရှားတာမဟုတ်လားတဲ့ရုပ်သိမ်းရုပ်လေးကိုတကယ်တကယ်ကျွမ်းကျင်တဲ့ရုပ်သိမ်းဆရာတွေများလှုပ်သွားတဲ့အခါကကားခိုင်းတဲ့အခါကျတော့တော်တော်ကြီးကောင်းတယ် စိုက်ခဲလေးတွေနဲ့အသခင်ဆုံးသန်းလေးနဲ့ဒီခါလဲအချီအချလေးတွေတော်ကိုကြည့်ဖို့ကောင်းတယ်လူတွေရဲ့စိတ်ထဲမှာဒါရုပ်သိမ်းပဲလို့တော့မသိဘူးလားသိတယ်သူကားတာမဟုတ်ဘူးလို့လည်းမသိဘူးလားဟုတ်လို့ပြည်သားသိလားအဲတချို့မသိဘူးနဲ့တူတယ်ဒါကမပြောဘူးဟာနော်မပြောဘူးဒီသစ္စာယုံလေးဟာသူသွားတာလာတာကာတာသလားတခင်းဆိုတာသလား ဒါရုံနဲ့သူလှုပ်ရှားနေတာမဟုတ်လားအဲသွားလိုက်တာကားလိုက်တာခွန်လိုက်တာတခါတည်းညွန့်လေတခါကန်ညွန့်ပြီးတော့ပွဲကြည့်ပရိသတ်နေနဲ့တကယ်တော်တဲ့ရုပ်သိဆရာများရုပ်သိကာလိုက်တဲ့ခါကျတော့ဆွဲလိုက်တဲ့ခါကျတော့ကျုပ်ဆွဲသမကအလွန်ကျွမ်းကျင်တော့ပွဲကြည့်ပရိသတ်နေနဲ့မျက်တောင်မခတ်နိုင်ဘူးတခါတည်းတစိမ့်စိမ့်ကြည့်နေရတာတဲ့ဟုတ်တာပဲတဲ့ဟုတ်တာပဲရုပ်သိလေးတွေ ဒီအယုတ်ကလေးကတကယ်ကိုပဲကားနေတဲ့သူထင်ရလက်အောင်သိထက်မှာသိဝင်စားသွားတယ်အမှန်မှာကတော့ယုတ်ကတော့ဖြစ်မကားပါဘူးကျိုးနဲ့ဆွဲလို့သူလှုပ်နေတယ်လို့ပါပဲအဲ့ဒါကိုမြတ်စွာဘုရားဟောပြတာရေသူယောဂအယုတ်ကျိုးနဲ့အသေးဆွဲတာတွဲစမိခြင်းကြောင့်အယုတ်နဲ့ကျိုးကိုတွဲစထားတယ် ရေသူယောကအယုတ်ကျုံနှင့်အသေးဆွဲတာတွဲစမိခင်ကြောင့်ဓာရုယံတံသစ္စာဂုံလုံးမင်းသမီးမင်းသားယုတ်သည်သဗျာပါရံဝသွားရကကုံဗျာပါရအရှိပုံကဲ့သို့ဗျာပါရဆိုတာကသွားရလှုပ်ရှားနေတဲ့သဘောကိုလည်းပါဠိအသုံးနှုန်းနဲ့ရေးထားတာဗျာပါရဆိုတာသွားနေတာရနေတာထိုင်နေတာကနေတာခုံနေတာလှုပ်ရှားနေတာကိုဗျာပါရလို့ခေါ်တယ် သဗ္ဗဗာရံဝသွားရာကခုံပြပါရာရှိပုံကဲ့သို့ခာယတိရှုတုဤစိတ်တွင်ဖြင်ရလေ၏အေဝံဤတုသုံးညာနိသာရအတ္တမဖဲအသက်မှကင်းသော နာမရူပံနာယုံနှဖျားငါခန္ဓာသည်အညမညာသမာယုတံအချင်းချင်းကပေါင်းစမိသည်ဖြစ်၍ဟိုယုတ်ခန္ဓာကုံမှာနာနဲ့ယုတ်နှစ်ပါးရှိတယ်ဘယ်နှပါးရှိပါလဲ နာနဲ့ရုပ်ရုပ်ဆိုတာဒီခန္ဓာကိုယ်ကြီးပဲခန္ဓာကိုယ်ကြီးကရုပ်တရားရုပ်တရားဘာမှမသိနိုင်ဘူးအသေးကောင်တွေမြင်ဘူးတယ်မလားအသေးကောင်ကစိတ်ဆိုတဲ့နာတရားမရှိဘူးဆိုတာကသူလှုပ်ရှားသေးရလားဘာမှမသိဘူးဘာမှမရှိဘူးခုအသက်ရှိတဲ့ခန္ဓာကိုယ်လည်းဒီတိုင်းပဲအသေးကောင်နဲ့တူတူပဲဘာမှမလှုပ်ရှားတာဘူးသူဘာမှမသိဘူးသူကလည်းပဲနာဆိုတဲ့စိတ်တရားကရှိနေတော့လှုပ်ရှားနေတယ်သွားနေတယ်လာနေတယ်ထိုင်နေတယ် ကြည်နေတယ်ရှုနေတယ်လှုပ်ရှားနေတယ်အယုတ်ဆိုတာယုတ်တရားဆိုတာသစ္စာယုံများလိုပဲအသေးကောင်ပဲသူဘာမှမသိဘူးနာမ်သာသိတာစိတ်ဆိုတာနာမ်တရားသာသိနေတာဒီတော့ဘာမှမသိတဲ့ယုတ်တရားနဲ့သိတဲ့နာမ်တရားတစ်ခုတွဲစားနေတဲ့ခါကြတော့ဟောဟောဒီယောဂီယောဂီကလည်းပဲသူသိသလိုဖြစ်ပြီးတော့မနေဘူးလားသူသွားတယ်စားတယ်နဲ့နေတယ်ထိုင်တယ်အဲငါသွားတယ်ငါလာတယ်ငါကြည့်တယ်ငါရှုတယ်ငါစားတယ်ဒီလိုရှိပဲဘူးလား အဲဒီလိုရှိတဲ့ရုပ်တရားသည်ဘာမှမသိတတ်ဘူးအသေးကောင်ကြီးကိုကြည့်ရှေ့မှရှိတဲ့သဘွက်ခုံကိုကြည့်ဘာမှသူမလုပ်တတ်ဘူးသိနေတဲ့လူခန္ဓာကိုယ်ကြီးကိုသိထဲမှာကြည့်ဘာမှမသိဘူးအသက်ရှင်တဲ့ခန္ဓာကိုယ်လည်းဒီတိုင်းပဲသူဘာမှမသိဘူးရုပ်ကဘာမှမသိဘူးသိနေတာကဘယ်သူပါလဲနာစိတ်ခေါ်တဲ့နံတရားပဲဘုရားတို့အဲ့လိုယုံနဲ့နံကိုကိုယ်အောင်ထူတတ်ရမယ် ဒါကရုပ်ပဲဒါကနာပဲဆိုတာမပြောတော့လဲပြောတဲ့ကဲလို့ကိုညာထက်မှာထင်ပေါက်ကြည့်တတ်ရတယ်ကိုဒီတရားပေးနေတယ်ဖောင်းတယ်ပိန်တယ်ထိုင်တယ်ထီတယ်နာတယ်ကျင်တယ်ကြိုက်တယ်ခဲတယ်ဒီဖောင်းတာပေးတော့ယူမိုင်းနဲ့ဘလို့ယုံနာဘလို့ပြီးမှာတော့ပြီးတယ်မှန်မှန်ဖောင်းတာလေးကရုပ်ဖောင်းနေတဲ့ရုပ်ကိုပြီးနေတဲ့အမှန်နေတဲ့စိတ်ကနာ ရုပ်ပိန်သွားတဲ့ရုပ်ကိုပြီးနေတဲ့စိတ်မှတ်နေတာကနာရောနေတယ်သူကအကွယ်သေးဘူးသမာဓိဝိပဿနာဉာဏ်ကမပေါ်သေးဘူးဆိုတော့ဟောင်းနေပြီသူမကွယ်သေးဘူးမှတ်ဖန်များတော့သူကွဲလာနေမယ်တခြားစီဖြစ်လာနေမယ်ဒီခန္ဓာကိုယ်ကြီးကလူနှစ်ယောက်နှစ်ယောက်ထိုင်နေလို့ဖြစ်လာနေမယ်တရားထိုင်နေတာကလူတယောက်တည်းယောဂီတယောက်တည်းပဲတော်တော်လေးကြာတော့ယုံနဲ့နာနှစ်ပါးကွဲလာလို့ရှိရင်နှစ်ယောက်ဖြစ်လာတယ်မှန်ကြည့်တယ်လို့ နှစ်ယောက်နှစ်ယောက်ဖြစ်ပေါ်လာလိမ့်မယ်အသက်ရှူတာလည်းပဲနှစ်ယောက်စားနေတာလည်းနှစ်ယောက်ဇွားနေတာလည်းနှစ်ယောက်ထိုင်နေတာလည်းနှစ်ယောက်အိပ်နေတာလည်းနှစ်ယောက်အလိုလိုနှစ်ယောက်နှစ်ယောက်လူနှစ်ယောက်နှစ်ယောက်တွဲပြီးတော့နေသလိုသိလာပါလိမ့်မယ်အဲ့လိုသိလိုက်ရင်ဘာတွေသွားပြီလဲရုပ်တဏ္ဍဘာတွေသွားပြီလဲကွက်ထွက်လာပြီခုယောဂတိသိသိဘူးမလားလူဟောင်းတော့သိတာပေါ့လူသေးတွေကမသိရသေးဘူးမလားမသိရသေးဘူးတရားဆိုတာတစ်ခါမှမထိုင်ဘူးသိဘူးဗျာတရားဆိုတာဘလို့နေတယ်ဆိုတာသိခင်လုံးလို့ တဲ့နေရာကဘလူပဲကြက်ကြက်ထိုင်ပါရစေနေပါရစေတဲ့အဲ့ဒါအေးရောက်ယူကိုယ်သိလာပါလိမ့်မယ်ဟောင်းပေသိသိချာချာမှတ်နှစ်ယောက်နှစ်ယောက်ကွဲပြီးတော့ထွက်လာပါလိမ့်မယ်ကိုယ့်အကိုမျက်စိဖွင့်ပြီးတော့လက်ကြည့်နေလိမ့်မယ်တော့ကြာရင်ဟာဘသူပဲလဲတော့ကြာငါမသစ်စိမ်မြ60လောက်လို့ဒီလိုဖြစ်ကြည့်တင်လာလို့တစ်စိမ်မဟုတ်ဘူးနှစ်ယောက်ကွဲလာတယ်ယုံနဲ့နှစ်ပါးပါဖြစ်လာတယ်လေကွဲထွက်လာတယ်ဟောတာကယုတ်ဟောတာကနံလို့ဒီလို ညာထဲမှာထင်ပေါ်လာတယ်ဒါယောဂီကနှစ်ယောက်နှစ်ယောက်ကိုထိုင်နေတာနှစ်ယောက်နှစ်ယောက်ဖြစ်နေလို့ဖြစ်နေတတ်တယ်ညာလှမ်းတယ်ဘယ်လှမ်းတယ်ဖြူမှနေတဲ့ခါကျတော့လေဒီတိုင်းပဲနှစ်ယောက်နှစ်ယောက်သွားသလိုဖြစ်နေတတ်တယ်ခြေလှမ်းနေတာကရုပ်လှမ်းနေတဲ့သီးသီးတဲ့စိတ်ကနာဒါပဲခမင်းစားခါကျတော့ဝါနေတာဘူးလဲရုပ်ပြီးနေတာဘူးလဲနာအဲဒီနေ့ကျန်းသာချင်းလေးရလဲကောင်းနေတာ ငကြော်လေးကလည်းကောင်းလိုက်တာငပိသိုးလေးကကောင်းလိုက်တာအဲဘူမိဟင်းကျိုလေးကကောင်းလိုက်တာဟောစဉ်းစားကောင်းလိုက်တာဆိုတာဘာလို့လဲဘာလို့လဲအဲနာရောအသိသလားမသိဘူးကြပွေးဖုန်ထဲကိုကြပွေးနဲ့ထောင်းတယ်လို့ပဲဒါပဇာထဲမှာဝါဝါဝါဝါမြင်ထလိုက်တာမကောင်းဘူးဆိုရင်လည်းသူဘာပြောမလဲဟင်းကလည်းမကောင်းဘူးကျက်သားဟင်းကလည်းမကောင်းဘူးငရောလည်းမကောင်းဘူးငပိသွားလည်းမကောင်းဘူးဘူဒီဟင်းကျော်လည်းမကောင်းဘူးဟောမကောင်းဘူး မကောင်းဘူးကဘယ်သူကသိပါလဲယုတ်ကသိသလားနာကသိသလားနာကသိတာပါပဲဒါမှန်မှသိမှာမဟုတ်လားမမှန်ရင်တော့ဘာဖြစ်တယ်လဲအဲမမှန်ဘူးဆိုရင်တော့သူဒီစနေတာပဲသူသိမှာပေါ့ဒါလေးနားလည်ထားဖို့လိုအပ်တယ်နော်ဒါလေးနားလည်ဒါဒါရုပ်ကိုယ်အောင်နားလည်ဖို့လိုအပ်တယ်ဒါကြောင့်မို့ရေစုယောဂအယုတ်ကျုံနေအသည့်တွဲတာအသည့်ဆွတ်တာ သစ္စာမိခြင်းကြောင့်ဓာရုယတ္တသစ္စာခုလုံးမင်းသားမင်းသမီးယုတ်သည်သဗ္ဗပါရံဝသွားရကခုံဗျာပါရရှိပုံကဲ့သို့ခာယတိရှုတိစိတ်တွင်ထင်ရလေ၏ဧဝံယတုလောညာအနှစ်သာရအတ္တမပဲအသက်မှကင်းသောနမရူပံနာယုနှစ်တန်ငါခန္ဓာသည်နာယုနှစ်ပြငါခန္ဓာသည်အတ္တမရှိဘူးတုံညဆိုတာအတ္တမရှိဘူးတတ္တဝါတွေက မိမိခန္ဓာကိုယ်တမ်းမှာယုံနာသဘောတရားတွေဘာမှမကုန်းဆိုတော့ငါသွားတယ်ငါလှုပ်တယ်ငါနေတယ်ငါထိုင်တယ်ငါစားတယ်ငါပောက်တယ်ငါပညာတတ်တယ်ငါချမ်းသာတယ်သူတို့ငါငါဆိုတဲ့တရားတွေရှိမှမရှိပြီဘူးလားငါဆိုတာအတ္တတရားပဲတဲ့တရားသဘောပေါက်သွားပြီညာထဲမှာဒီသင်္ခါရတရားတွေဖြစ်ဖြစ်တရားကိုမြင်ပြီဆိုရင်ငါဆိုတာရှိပါဦးမလားမရှိသေးဘူးမရှိတော့ဘူးရှိတော့ဘူး ဉာဏ်ကမပေါ်ဝိပဿနာဉာဏ်ကမပေါ်သေးဘူးဆိုတော့ငါကြီးပဲငါသွားတယ်ငါလာတယ်ငါနေတယ်ငါထိုင်တယ်ငါထားဒါကြီးပဲဟုတ်တယ်မလားငါပဲတရားထိုင်ရင်ထိုင်နေတဲ့ယောဂတရားကထားသွားလို့ကိုယ်ချေတော်လေးနဲ့တိုက်ပြီးပိုင်းရင်သိတယ်မဘလို့နေလဲပထမတစ်ခါတော့ဘယ်လိုမှမနေသေးဘူးအင်းတော့နဲ့ဖြစ်ကြည့်ဖြစ်မှာပေါ့ဒုတိယတစ်ခါဟိုယောဂီကပြန်လာပြီးတော့ပြန်ထိုင်လို့ကိုယ်ချေတော်နည်းနည်းတိုက်ပြီးလို့ချင်းတကယ်တည်းမှာခုနထားလို့တစ်ခါတိုက် ဒီခိုင်လိုက်ပြန်အတိုင်းအကံများလားအေးအဲ့လိုဖြစ်ကျင်စိတ်ထဲမှာလူဖြစ်ကျင်လာတယ်မပြောတော့လဲဘာဖြစ်တာလဲပြောကျင်လာတယ်အဲ့ဒါလိုပဲနှစ်ခါသုံးခါတာကိုယ်အတိုင်းတမိတမိရှင်မျက်စိနဲ့ဖွဲပြီးတော့ဘာဖြစ်လဲသူ့ကိုဘာဖြစ်လဲကြောင်ကြောင်ကြီးကြည်တတ်တယ်တိုက်တဲ့ပုဂ္ဂိုလ်ကတော့ဖြစ်သဘောရိုးပါပဲသူကအစင်ကျင်တို့တရားနဲ့လို့သူတို့သွားလာတဲ့ခါမှာထားတဲ့ခါမှာနဲ့တိုက်မိခိုက်မိတဲ့သဘောတရားခံရတဲ့ပုဂ္ဂိုလ်ကတယောက်တည်းပြေတော့ ခဏခဏခံနေတဲ့အခါကျတော့ဩငါကုတ်ကြီးကသူလာတိုက်တယ်ယောဂီကဟုတ်လားဒီလိုမဖြစ်ပဲဘူးလားဖြစ်တယ်ဒါဘုကူလဲငါအတ္တလို့ခေါ်တယ်ဘာလို့ခေါ်ပါလဲငါကိုအဲငါကဘုန်းကြီးကြောင်းပါလို့အိမ်မှာမြတ်ကြီးရှင်မင်းတွေ့ကြရော့ပေါ့အဲ့ဒါမျိုးတွေငါဆိုတာအတ္တအတ္တဒါဘာဖြစ်လို့ဖြစ်နေပါလဲတရားမတွေ့သေးတော့ကိုကိုကိုမစွဲလာပြီဘူးလား ဆွဲလန့်တဲ့သဘောတရားပဲဘုလို့ပိဿဆွဲလန့်တယ်ဆိုတဲ့ဒိဋ္ဌိဆိုတဲ့အတ္တအဆွဲတရားအလွန်ကြောက်စရာကောင်းတယ်ဒါနော်ယုတ်တရားနံတရားတွေမှန်မှာကတော့ဘာမှအပြစ်မရှိဘူးမို့လားတိုင်ပြီးတာဘာအပြစ်ရှိတယ်လဲဘာအပြစ်ရှိတယ်လဲအမရှိဘူးအထမင်းစားတဲ့ခါမှလည်းလက်ဖက်ပကံလေးတွေသဘက်ခုံပေါ်မှာတင်ထားတယ်ပြုံးလို့ဆိုတိုင်ပြီးတော့လက်ဖက်ပကံလေးလက်ကြတာကိုဖက်ကိုဝတ်တဲ့စိုးပုံလဲအဲကြီးကြိုက်ပါပြီတခါတရားထိုင်နေသူကလည်းသူပဲအဲ ကိုထမင်းစားကြတော့လည်းပဲသူပဲတကယ်တည်းမှာပဲအဲအဲ့လိုသိတဲ့မှာသူကတော့နမောနမနေတာတဲ့ပုဂ္ဂိုလ်ကသူဖြစ်တတ်တယ်ဖြစ်တတ်တယ်ဟိုတိုင်းမိလိုက်ခိုင်းမိလိုက်တယ်သူတို့ကြားနေအဲသင်္သပကံတွေအောက်ကြားလိုက်သွန်ကြားလိုက်ဒေါင်းနဲ့ဒင်းနဲ့အသံမိလိုက်လည်းပဲပကံတွေမှောက်ကြားသွားလိုက်တစ်ဖက်ပုဂ္ဂိုလ်မှာသွားရတော့ချိပြီးဆုံးမိတယ်အဲနမောနမနေတာတဲ့အမှန်တတိမရှိတဲ့ဝိပဿနာအမှန်တတိမရှိပုဂ္ဂိုလ်ကဒီလိုဖြစ်တတ်တယ်အဲ့တော့ခံရတဲ့ပုဂ္ဂိုလ်မှာကသူပဲထပ်ထပ်ခံရတော့စိတ်ထဲမှာဘာဖြစ်လာလဲ ခရမ်းပါများတော့ဘာဖြစ်လာပါလဲငါဆိုတဲ့ပေါ်မလာဘူးလားပေါ်လာတယ်အစားတော့ဖြစ်မပေါ်ဘူးသူကသူကမှားနေသူကောင်းတယ်တော်တော်ကြာတော့ခရမ်းပါများတော့ငါဆိုတော့ပေါ်လာတတ်တယ်မပေါ်နဲ့ငါပေါ်ရင်ဘာဖြစ်သွားပြီအတ္တတွေဖြစ်သွားပြီနားလည်သွားပြီနော်အဲရေစုယောကအယုတ်ကျုံနှင့်အသိဖတ်တာတွဲစားမိခြင်းကြောင့်ဓာတုယန္တံသေသဂုံလုံးမင်းသမီးမင်းသားယုတ်တိ သဗ္ဗပါရဝါသွားရကခုံပြပါရရှိပုံကဲ့သို့ဧဝံခာယတိရှုတုစိတ်တွင်ထင်မှန်ရလေ၏ဧဝံဤတုသောညာနှင်းသာရအတ္တမဖွဲအသက်မှကင်းသောနာမရူပံနာယုတ်နှစ်ပြငခန္ဓာသည်အညမညာသမာယုတံအချင်းချင်းကပေါက်စာမိသည်ဖြစ်၍သဗ္ဗပါရဝါသွားရထိုင်လျောင်းလိုရာပြောင်းလျက်အကြောင်းအားလျောစွာပြပါရရှိနေတဲ့ကဲ့သို့အကန်းဖြေတဲ့ အကျိုးဖြစ်တဲ့အယုတ်တရားနဲ့အနန္တရားဆိုတာအကန့်နဲ့အကျိုးပဲဘုလိုပြိဿအကန့်နဲ့အကျိုးလူတရားကမျက်စိတော့ကန်းတယ်ခြေတော့မကျိုးဘူးလူတရားကတော့ဖြစ်မျက်စိတော့ကောင်းတယ်ခြေတော့ကကျိုးနေတယ်ခြေတော့ကျိုးတဲ့ပုဂ္ဂိုလ်ကသွားလို့ရသလားမရဘူးမျက်စိကန်းလို့သွားလို့ရသလားမရဘူးဒါပေမဲ့လည်းပဲအကန့်ကခြေတော့ကောင်းနေတယ်ဆိုတော့ အကန်းပေါ်မှာအကျိုးကခွစီပြီးတော့ဟောအကျိုးကမျက်စိကောက်နေတော့ညွှန်ကြတယ်ဟိုလမ်းသွားရဲ့ဘယ်ဘယ်လမ်းကိုသွားရဲ့လို့သူညွှန်လို့မရရဘူးလားအကန့်ကတော့ပဲသူမြင်သလားမမြင်ဘူးမမြင်ဘူးမမြင်ဘူးအကန့်ဘာမှမမြင်ဘူးဒါပဲ तू ကခြေတော်တော့သူဘာဖြစ်နေလဲကောင်းနေတယ်အကန့်ဟာအယုတ်ပဲနော်အကန့်ဟာဘာဖြစ်နေလဲအယုတ်ပဲအကျိုးဟာနံပဲ तू ကသိတော့သိတယ်မဟုတ်လား သူကသွားလို့ရသလားသိတယ်နံကတော့သိတယ်မဟုတ်လားသူသွားလို့ရသလားသွားနေတာဘူးလေရုပ်နံကခိုင်းတော့ရုပ်ကမသွားရဘူးလားအေးဒီဆိုတော့ဘုန်းကြီးတို့ခန္ဓာကိုယ်ဟာအကားနဲ့ကြိုးနှစ်ခုပါလို့ထားရလဲပေါင်းစပ်ထားတယ်ဒါရုပ်အဲရုပ်သိနော်ပပြပါရဝါသွားရထိုင်လျောင်းလိုရပြောင်းလေအကြောင်းအားလျောသွားပြပါရရှိနေကဲ့သို့ခါယတိယုံနာနှစ်ပါးမကွဲပြားက အများစိတ်တင်ထင်မှန်းရလေ၏ယွတ်နာနဲ့ပါယွတ်တရားနာတရားမကွဲသေးဘူးဆိုရင်တော့ဖြင့်အဲအဲ့လိုပဲငါပဲသူပဲလို့ထင်နေတတ်တယ်လေယွတ်နာနဲ့ပါဆိုတော့အကျိုးနဲ့အကန့်နှစ်ခုပေါင်းထားတယ်အကန့်ကဘယ်လိုပါလဲအကန့်ကဘယ်လိုပါလဲယုတ် အကျိုးကဘယ်လိုပါလဲနာနာဆိုတော့ तू ကသိတယ်ခြေတော်သာကျိုးတယ်မျက်စိကမြင်တယ်မဟုတ်လားနာဆိုသိနေတာဘူးပါလေနာနာတခုတည်းကသွားလို့ရရလား မရဘူးရုပ်တစ်ခုတည်းသွတ်လို့ရအဲ့တော့ဒီအယုတ်ကျုပ်ကြီးအယုတ်ကြီးရလည်းပဲတာကခုံပြီးတော့ဖြစ်လာတာပါပဲတဲ့အယုတ်သေးယုတ်ကျုပ်ဆွဲတယ်လို့ပဲတဲ့ဒီခန္ဓာနဲ့ယုတ်နာတဲ့နှစ်ပါးလည်းပဲအချင်းချင်းပေါက်ဆန့်ပြီးတော့ဖြစ်နေတဲ့အတွက်ကြောင့်နေတာထိုင်တာလေးအဲငါသွားတယ်ငါလာတယ်ငါနေတယ်ငါထိုင်တယ်ဒီလိုထင်တတ်တယ်တဲ့စိတ်ဆိုတာနံတရားကအတ္တတရားကဒီလိုဖြစ်ပေါ်လာတတ်တယ် ဒါကြောင့်ဒါတွေပြည့်အောင်ဘာလို့ရသလဲတရားရှုမှတ်ရတယ်ဘာလို့လို့ရပါလိမ့်မလဲအဲရှုမှတ်ရမယ်ရှုမှတ်တော့သူဘာဖြစ်လာလိမ့်မလဲသိလာလိမ့်မယ်ပထမဥသုဘာသိမလဲယုတ်နံသိလာလိမ့်မယ်ပထမဘာလို့သိလာလိမ့်မလဲယုတ်နံယုတ်နံတခုသိနေချင်တော်တော်သားပြီသူကသူနှစ်ခုသိပြီးအကျံအကျိုးဆိုတာတခါသိလာလိမ့်မယ် အကြောင်းကျိုးသိပြီးတခါကျအခါကျတော့အနိစ္စအဒုက္ခအနတ္တသိလာတယ်မယ်နောက်တစ်ခါအဲ့ဒီဉာဏ်ကြီးဆိုတာတစ်ဆက်တက်သွားရင်ဖြည့်ပြည့်တရားသိလာလိမ့်မယ်တဖြည်းဖြည်းတဖြည်းဖြည်းတစ်ဆင်းပြီးတစ်ဆက်တစ်ဆင်းပြီးပြီးလာလိမ့်မယ်ဒါလည်းကိုအထုတ်တဲ့ယောဂီမှာဝိရိယတစ်ခုပဲအဓိကပါပဲဝိရိယရှိရင်ဒီဆယ်ရက်ဆိုတာကာလနဲတာမဟုတ်ဘူးဆယ်ရက်ကာလနဲတာမဟုတ်ဘူးတော်တော်လည်းကိုပြီးသွားမှာတရားတွေအများကြီးပြီးသွားမှာဆယ်ရက်ဆိုဆယ်ရက်တန်ဖို့ရှိပြီးသွားမှာပဲခုနကပြီးသားဒါပြီးအောင် တရားမှန်ရမယ်တရားမှန်ရမယ်ဘုန်းကြီးပြည်သားဆံမိုးလေးစီထားတယ်ဘုန်းကြီးကကဲဆိုရအောင်သစ္စာယုတ်တွင်သစ္စာယုတ်တွင်ကျိုးနှင်းရှင်ကျိုးနှင်းရှင်ဆွဲလင်ကခုံနေဆွဲလင်ကခုံနေသစ္စာယုတ်တွင်သစ္စာယုတ်တွင်ကျိုးနှင်းရှင်ကျိုးနှင်း ကျိုးနဲ့ရှင်းဆိုတာကတားထားတော့ဘူးဆိုလေသက်သာယုတ်ထဲမှာကျုပ်တားထားတော့ရှင်းစရှင်းတွဲတာခေါ်တယ်သက်သာယုတ်တွင်သက်သာယုတ်တွင်ကျိုးနှင်းရှင်းကျိုးနှင်းရှင်းဆွဲလျင်ကခုံနေဆွဲလျင်ကခုံနေအယုတ်လေးကိုကျိုးနဲ့ဆွဲလိုက်တော့ရုပ်ဘလို့ဘာဖြစ်လာလဲကခုံနေတယ်နော်သင်္သာယုတ်တွင်သင်္သာယုတ်တွင်ကျိုးနှင်းရှင်ကျိုးနှင်းရှင် ဆွဲလျင်ကခုံနေဆွဲလျင်ကခုံနေရှုသူစိတ်တွင်ရှုသူစိတ်တွင်တကယ်တွင်တကယ်တွင်မှတ်ခြင်းသက်ရုပ်တွေမှတ်ခြင်းသက်ရုပ်တွေမှတ်ခြင်းသက်ရုပ်ဆိုတာအသက်ရှိတဲ့ရုပ်လိုပဲထင်ရတယ်ရှုသူစိတ်တွင်ရှုသူစိတ်တွင်တကယ်ပင်တကယ်ပင်မှတ်ခြင်းသက်ရုပ်တွေမှတ်ခြင်းသက်ရုပ်တွေ ယုံနာနှစ်ဖြာယုံနာနှစ်ဖြာငါခန္ဓာငါခန္ဓာသူငါထင်လွဲနေသူငါထင်လွဲနေယုံနာနှစ်ဖြာယုံနာနှစ်ဖြာငါခန္ဓာငါခန္ဓာသူငါထင်လွဲနေသူငါထင်လွဲနေယုတ်ကလည်းယုတ်ကိစ္စကိုယုတ်ဆောင်နေတာပဲနာကလည်းနာကိစ္စကိုနာဆောင်နေတာဒါပေမဲ့လည်းပဲယုံနာတရားမကွဲသေးဘူးဆိုတာဘာဖြစ်လဲ သူပဲငါပဲသူဒီလိုထင်ပြီးတော့လွဲပြီးတော့မထင်ဘူးလားထင်တယ်ဆိုတဲ့ကောကသူကတကယ်မြင်သလားမမြင်သေးဘူးမိမိခန္ဓာကိုယ်မှာတကယ်ဖြစ်ဖြစ်နေတဲ့သင်္ခါရတရားတွေကိုသူဖြစ်ဖြစ်ပြခြင်းတရားသူတကယ်မြင်နေပြီလားမမြင်သေးဘူးမမြင်တဲ့တကယ်သူဘာဖြစ်နေလဲထင်နေတယ်ထင်တာထင်နေတယ်သူမမြင်သေးဘူးတဲ့ဒါကြောင့်သူကထင်လွဲနေတယ်ပြန်ဆိုယုံနာနှဖျာယုံနာနှဖျာငါခန္ဓာငါခန္ဓာသူငါထင်လွဲနေ သာပင်ဝဲ၏ငါကိုငါဟာငါကိုငါဟာဆွဲလန်းတာဆွဲလန်းတာမှတ်ပါအတ္တတွေမှတ်ပါအတ္တတွေငါကိုငါဟာငါကိုငါဟာဆွဲလန်းတာဆွဲလန်းတာမှတ်ပါအတ္တတွေမှတ်ပါအတ္တတွေငါပဲသူပဲယောက်ျားပဲမိန်းမပဲဆိုပြီးသူတို့ဆွဲလန်းတော့ဘာလို့ခေါ်တယ်လဲအတ္တလို့ခေါ်တယ်အတ္တဆိုတာအနတ္တတရားမထင်သေးဘူးတဲ့ အနတ္တဆိုတဲ့သဘောတရားလေးကိုထင်သွားပြီဆိုရင်အတ္တဆွဲဘာဖြစ်သွားမလဲမရှိတော့ဘူးသူ့အလိုအလျောက်ပဲကွယ်သွားတော့တယ်ဘာမှမရှိတော့ဘူးငါကောငါဟာဆွဲလန်းတာမှတ်ပါအတ္တတွေယုံနာမကွဲဒိဋ္ဌိဆွဲထင်လွဲညာကင်းပေထင်လွဲညာ ယုံနာမကွဲယုံနာမကွဲဒိဋ္ဌိစွဲဒိဋ္ဌိစွဲထင်လွဲညာကင်းပေထင်လွဲညာကင်းပေအဲယုတ်တရားနံတရားတွေမကွဲဘူးဆိုတော့ဒိဋ္ဌိအစွဲကြီးကဘာဖြစ်နေလဲငါပဲငါပဲသူတို့မဟုတ်လားအဲငါငါဆိုတာအကြောင်းတစုံတရားနဲ့မတိုက်ဆိုင်သေးဘူးဆိုတော့သိမပေါ်သေးဘူးခုနကအမတန်ထင်ရှားတာပြောပြပြီးပြီလေတရားထိုင်ရင်လည်းတရားကထားသွားတယ်တိုက်ပြီးသွားတယ်တခါပြန်လာတယ်တိုက်ပြီးသွားတယ်ထင်မြင်စားတဲ့အခါမှာဒါလည်းလက်ဖက်ပကံလေး မှောက်ကြသွားတယ်ကိုယ်မှရေလာပြီးတော့စင်တယ်ကိုယ်မှရေတွေပေးကုန်တယ်သူနဲ့ပဲထပ်တယ်လဲသွင်းနေတဲ့ခါကျစိတ်ထဲမှာဘာဖြစ်လာလဲဘာဖြစ်လာလဲဘာမှမဖြစ်ဘူးလားဘယ်လိုပြေးသားဖြစ်တယ်ဖြစ်တယ်မဟုတ်လားတကယ်လေးမှာပဲတရားထိုင်နေသူပဲခဏခဏငါ့ကိုတိုက်တိုက်သွားတာအခုထမင်းစားတဲ့သူနဲ့ပဲနှစ်ဖိုင်ကြတော့ဖြစ်သူနဲ့တိတိထိုင်မဖြစ်တော့ဘူးထမင်းတဝိုင်းနဲ့စားမဖြစ်တော့ဘူးယောဂီရမိတယ်အဲညီရမနေတူကဒိုးဝိုင်းမှာဟုတ် အေးအေးဟိုယောဂီကလေခဏခဏယတနာပေါ်တယ်ဒါကြောင့်အကုသို့ဖြစ်လွန်လို့ဒီဒီဝိုင်းလာတယ်အဲ့ဒါမျိုးလေအဲ့ဒါကအတ္တတွေပေါ်မလာဘူးလားအေးပေါ်လာတယ်တရားဆိုတာကတော့မပွေရသေးတဲ့တရားဆိုတာအကျမ်းပေါ်မှဘာဖြစ်လာလဲပေါ်လာတာပါနော်ပယ်ပြီးတဲ့တရားဆိုတာတော့ဘယ်လိုအကျမ်းပဲပေါ်ပေါ်ဘယ်တော့မှပေါ်မလာဘူးတောတပံဖြစ်ပြီးတဲ့ပုဂ္ဂိုလ်က ဒိဋ္ဌိနိဝိသိကိစ္စအတ္တတရားကိုပယ်ပြီးဖြစ်တာကြောင့်ဘလို့မှဒီအတ္တတရားပေါ်မလာတော့ဘူးဘလို့မှမပေါ်မလာဘူးမင်းတို့သင်္နာပေးသားမယ်တန်းနဲ့ခုတ်သားမယ်အတ္တပေါ်သားလို့လာပြောကြည့်ဘယ်တော့မှပေါ်မလာဘူးသူကဘာဖြစ်လို့လဲအရိယမဉ္ဇဏ်နဲ့ဘာဖြစ်သားရည်လဲပယ်ပြီးပြီဆိုတော့ပေါ်စရာကြံကြောက်ရည်သေးရလားမပေါ်မရှိတော့ဘူးဟုတ်တယ်ပုဂ္ဂိုလ်ဆိုတော့ဒီအတ္တပယ်ပြီးပြီလားမပယ်ရသေးဘူးမပယ်သေးဘူးဆိုတော့အကြောင်းအတော်ဆိုတာ အကြောင်းလို့ဆိုတာ तू ကဘာမှမဖြစ်သေးဘူးညဆိုလည်းပဲ तू ကဘာမှမဖြစ်သေးဘူးမပေါ်သေးဘူးအကြောင်းတိုက်ဆိုင်ပြီဆိုတော့ဘာဖြစ်လာပြီလဲပေါ်လာပြီဒါလောက်ကဒါကြီးမထင်ရှားပြီဘူးလားထင်ရှားတယ်ထင်ရှားတယ်နော်ထင်ရှားဒါဒါမထင်ရှားပြီဘူးလားအေးထင်ရှားတယ်နော်ခုဒီတရားလေးခုနားလဲတယ်ဟုတ်လားဒီခုနားလဲအောင်ဟောနေတယ်နော်ဒါအလုတ်ပိတရားပါပဲအလုတ်ပိတရားလည်းဖြစ်တယ်နားလဲနားလဲအောင်ဟောနေတယ်ညံတယ်မလားထင်ရှားအောင် စဉ်လဲစဉ်းစားတောင်ဒါနဲ့တွေးလို့ရှိရင်လည်းသိခန္ဓာဟောပြနေတယ်ပြန်ဆိုပါဦးပင်သာယုတ်တွင်ပင်သာယုတ်တွင်ကျိုးနှင်းရှင်ကျိုးနှင်းရှင်ဆွဲလင်ကခုံနေဆွဲလင်ကခုံနေပင်သာယုတ်တွင်ပင်သာယုတ်တွင်ကျိုးနှင်းရှင်ကျိုးနှင်းရှင်ဆွဲလင်ကခုံနေဆွဲလင်ကခုံနေသုကိနှခောက် ိတ်တွင်တကယ်ပင်မှတ်ထင်သက်ရုပ်တွေရှုသူစိတ်တွင်တကယ်ပင် မှတ်ထင်သက်ရုပ်တွေမှတ်ထင်သက်ရုပ်တွေသူကြည့်နှကောက်သူသူသက်တွေယုံနာနှစ်ဖြာယုံနာနှစ်ဖြာငါခန္ဓာငါခန္ဓာသူငါထင်လွဲနေသူငါထင် ယုံနာနှပြယုံနာနှပြမာခန္ဓာမာခန္ဓာသူငါထင်လွဲနေသူငါထင်လွဲနေသူကြည့်နှခယုံနာနှပြ လန္တာဝေလန္တာမှန်ပါအတ္တတွေမှန်ပါအတ္တတွေငါကိုငါဟာငါကိုငါဟာဝေလန္တာဝေလန္တာမှန်ပါအတ္တတွေမှန်ပါအတ္တတွေသို့နှောက်ငါကိုငါ ကွဲယုံညာမကွဲဒိဋ္ဌိဆွဲဒိဋ္ဌိဆွဲထင်လွဲဉာဏ်ကင်းပေထင်လွဲဉာဏ်ကင်းပေသို့နှခောက်ယုံညာမကွဲဒိဋ္ဌိဆွဲထင်လွဲဉာဏ်ကင်းပေယုံညာမကွဲဒိဋ္ဌိဆွဲထင်လွဲဉာဏ်ကင်းပေထင်လွဲဉာဏ်ကင်းပေဆိုတာဉာဏ်ကင်းလို့ထင်လွဲနေတယ် ဉာဏ်ရှိမဲ့ဆိုရှင်တော့ထင်လွဲကြသေးသေးလားရှိပါဘူးအေးဒါကွယ်ယုံနာမကွယ်ဒိဋ္ဌိဆွဲယုံနာမကွယ်ဆိုဒိဋ္ဌိပါဖြစ်နေလဲဆွဲနေတယ်ထင်လွဲဉာဏ်ကင်းပဲထင်လွဲနေတယ်ဉာဏ်ကင်းလို့ထင်လွဲတယ်တကယ်ဉာဏ်ပေါ်ပြီဆိုရင်တော့ပြသူဆွဲကြရှိသေးရဲ့လားရှိပါဘူးရှိဘူးခုဟောတယ်ပြမှတ်မိတယ်မဟုတ်လားလေကိုဆိုလဲဆိုမိတယ်ဆိုရင်မှန်းနဲ့မှန်းမိတော့ဒီပြလွယ်လဲလွယ်ပါတယ်နော်လွယ်လဲလွယ်ပါတယ်ခုနဘုန်းကြီးဘာကြီးညာလာတယ်လဲတကယ်လုံးမှ ဟုတ်ဖြစ်တယ်ဆိုတဲ့ဝတ္ထုတစ်ခုပြောပြမယ်ဘုလိုပိဿရှေ့ကလူတယောက်ရွာမှာလူကြီးလူကောင်းတော့ရှေ့ကလူကြီးတယောက်ရှိတယ်တဲ့သူ့ရွာမှာလူကြီးလူကောင်းတော့တနေ့တော့သူ့အိမ်ရှိမှစာကလေးတကောင်ခြေကျုပ်ပြီးတော့လာကြတယ် ဖြည့်ကျိုးပြီးတော့အခြားကနေပြီးတော့ခွားလေးနဲ့ပြလိုက်တော့စာလေးမှာခြေတော့မှထိမှန်ပြီးတော့မပြန်နိုင်တော့အဲ့ဒီလူရဲ့အိမ်ရှိမှစာလေးတကောင်လာကြလာကြတော့အိမ်အိမ်လူကြီးကအိမ်ဘောဆင်းပြီးတော့ဘာပါလေးလို့သွားကြည့်ခါကြတော့စာလေးတကောင်ခွားလေးမှန်ပြီးတော့ခြေတော့ကျိုးနေတာကိုသွားပြီးတော့တွေ့တွေ့တော့အဲ့ဒီစာလေးကိုယူလာပြီးတော့အိမ်ဘောယူလာပြီးတော့ ဆေးတွေဝါးတွေနဲ့ပေါ့နဲ့ပြုတ်ပြီးတော့ခြေတော်လေးမှာလူအားတဲ့နေရာလေးတွေပတ်တီးလေးပါလေးစီးပြီးတော့ထားပြီးတော့သနာပြီးတော့အိမ်မှာထားအစာရည်သာကျွေးမွေးပြီးတော့ထားတယ်စာကလေးကိုရေပေါင်းအတော်အတန်ကြာလာတဲ့ခါကျတော့စာလေးကထောနိထောနိသူသွားနိုင်လာတယ်နောက်သရလေးကြာခါကျစာလေးကသွားနိုင်သွားပြီပဂတိတိုင်းဖြစ်သွားပြီဖြစ်သွားတော့ သူ့ဂျက်ကလေးထဲမှာထားပြီးတော့မွေးနေတဲ့အတွက်ကြောင့်မဟုတ်ကဲစာလေးကနေကောင်းသွားပြီကြံ့မာသွားပြီဆိုတော့ဒီလူကြီးကစာလေးကိုကဲမင်းသွားလို့ရသွားတော့လို့ထားတဲ့ခါကျစာလေးကပြန်သွားအိမ်မှာမနေတော့ဘူးပြန်သွားရေပောင်းအတော်အတန်ကြာခါကျစာလေးအဲ့ဒီစာလေးကအိမ်ပြန်လာတယ်အိမ်ပြန်လာခါကျတော့သူ့ရဲ့နှုတ်ပြီးပစာထက်မှာသခွားစီလေးတစ်စီးပါလာတယ်သခွားစီလေးတစ်စီးစာလေးက ကိုက်ပြီးတော့ခြေပြီးတော့လာတယ်လာပေးတယ်ပေါ့ဇာကလေးကသူ့သခင်ကိုသူ့ကိုကျွေးမွေးလိုက်တဲ့သခင်ကိုအဲဒီဟာဒီလူကြီးကလည်းပဲဟိုးငါကျွေးမွေးလိုက်တဲ့ငါပြုစုရတဲ့ဇာကလေးသခွားစီလေးတစ်စီးပါလာတယ်ဟဲ့သူလေအဲဒီသခွားစီလေးကိုလည်းပဲအမြတ်တလို့ယူပြီးတော့သူကမြေထဲမှာစိုက်ထားလိုက်တယ်ရေတွေပဲမြေတွေဆွပြီးတော့ရေတွေပဲလောင်ပြီးတော့သခွားစီလေးကိုစိုက်ထားလိုက်တယ်မကြာမီမှာမဲ့အဲ့ဒီအပင်လေးပုတ်လာတယ်သခွားပင်လေးပေါက်ကြီးထွားလာလိုက်တာ သခွားသီးတစ်လုံးသီးလာတယ်တစ်လုံးကလည်းနှလုံးနှလုံးနဲ့သုံးလုံးသခွားသီးတွေသီးလာခွားသီးကြီးအကြီးကြီးပဲသီးလာတယ်စားဖို့အချိန်တော်ခါကြတော့ပိုင်ရှင်ဖြစ်တဲ့ပုဂ္ဂိုလ်ကသခွားသီးကိုဖွက်လိုက်တဲ့အခါမှာရွှေကြဲဥရိထွက်လာတယ်သခွားသီးထက်ကဘာထွက်လာပါလိမ့်အရင်ကတော့အတ္တမန်ပုဂ္ဂိုလ်ကစစ်စင်းရဲရဲပါပဲပြီးတော့ဟုတ်ခွားသီးခုလိုက်စားဖို့အချိန်တော်ခွား ခွာသည်ခူးလိုက်ခွဲလိုက်ရွှေကျဥတလုံးထွက်လာလိုက်နောက်တလုံးခွဲလိုက်ရွှေကျဥတလုံးထွက်လာတယ်သူကဩငါရဲ့အကျိုးတရားပဲဒီစာလေးကိုငါမွေးလိုက်ရတဲ့အကျိုးပဲငါအကာပဲငါအမတန်မွန်မြတ်တဲ့စိတ်နေစိတ်ထားတဲ့ငါသူ့ကိုပြုမွေးလိုက်တာသူ့ငါကိုကျေးဇူးပြုတာပဲဘယ်သူမှသူမပြီးပဲနဲ့အဲ့ဒီရွှေကိုရောင်ချထုခွဲပြီးတော့သူများလည်းပဲမသိအောင်ဆိုပြီးတော့စားတော့အဲ့ဒီနိနာကိလူတရားက သူတို့ရဲ့မိသားစုစားတောင်နေထိုင်တာရှေ့ကနေမတူဖြားဖြားနာနာဖြစ်နေတော့တွေ့ရတဲ့ခါကျတော့ဒီနေ့တော့သူလာမေးတယ်မိတ်ဆွေခင်ဗျားတို့မိသားစုကအရင်ကဒီလိုမဟုတ်ဘူးအခုကျတော့ခင်ဗျားတို့မိသားစုတွေ့ရတာဟာသာသနာနာစားတောက်တယ်သွားတာလာတယ်အိမ်ရလည်းပဲပြုလို့ပြင်လို့အခြေအနေတစ်မျိုးပြောင်းလာတယ်ဘယ်လိုအကြောင်းကြောင့်ပါလဲလို့မေးတော့အိမ်ဒီနာကျင်တဲ့ဖြစ်နေရဆိုတော့ခင်လက်ခင်မြင်တော့မိတ်ဆွေမလို့ပြောအောင်မယ်ဆိုတော့ အတိတ်အကြောင်းလေးကိုပြောပြတယ်စာကလေးအကြောင်းကိုပြောပြတယ်စာကလေးကနေကျေးဇူးပြုလို့သိလာတဲ့သခွားသီးတဲ့ရွှေကြဦးတွေဖြစ်လာတယ်အဲဒီသခွားသီးတမရွှေကြဦးလေးတွေထွက်လာတယ်ဒါရောက်ကျွန်တော်တို့မိသားစုကအဆင်ပြေသွားတယ်ပြောပြတော့ဟိုလူကလည်းပဲသူ့လိုပဲချမ်းသာခြင်းတော့စာကလေးတော့လိုက်စားပြီးတော့ခဲနဲ့ပေါက်ခဲနဲ့ပေါက်စာလေးကခဲနဲ့ပေါက်တော့တိတော့ခြေတော့ကျုပ်သွားပါခါတယ်သူက ခြေတော်ကျုပ်သွားတယ်ခြေတော်ကျုပ်တော့သူကိုယ်တိုင်ပေါက်လာကူခြေတော်ကျုပ်အဲ့ဒီခြေကျုပ်တဲ့စာစာလေးကို तू ကဖမ်းဖမ်းတော့တခါလဲဆေးဝါးနဲ့လုပ်ပေးတာပေါ့ပတ္တိတွေပါစီပေးစာရင်စာကျွေးတနေ့ကျတော့ကျုပ်တဲ့ခြေတော်လေးကလည်းစာလေးကကောင်းသွားရောကောင်းသွားတာပါပဲကောင်းသွားပြီနော်ကောင်းသွားပြီတော့ကဲစာလေးမင်းသွားလို့ရင်သွားတော့လို့ထားရတာစာလေးပြန်သွားတော့ ဒီစာကလေးလည်းပဲရဲအတန်ကြားခါကြတော့ပြန်လာတယ်နှုတ်တိပဇာထဲမှာသခွားစီတစ်စီပါလာတယ်အဲသူဆင်ပြေပြီပေါ့သူကစာလေးကသခွားစီတစ်စီပဇာထဲကကိုက်ပြီးတော့လာတော့ဟုတ်ပြီငါလည်းသူ့လူပဲချမ်းသာမှာပဲသူစာလေးကကြီးစုပြုတယ်ဆိုပြီးတော့အဲစာလေးရဲ့ပဇာထဲမှာနှုတ်တိထဲမှာပါလာတဲ့သခွားစီလေးယူမိထဲမှာစိုက်သူတို့ပြောရပါစေအပင်ပေါက်လာသခွားစီသီးလာပြီသခွားစီသီးလိုက်တာလှိုင်းတာသခွားစီသီးသွားပြီ ဟိုလူတို့ तू ကထင်တာကိုအဲတခါသိတော့ဧကံပဲရှိကျုပ်ရှိမှာပဲဆိုပြီးတော့ဆော့ပြီးတော့ခွက်လိုက်တာနှခမ်းမွေးနဲ့ကလားတယောက်ထွက်လာတယ်တခါတခါသိတဲ့နှခမ်းမွေးနဲ့ပါးစပ်ပြဲပြီးတော့ကလားတယောက်ထွက်လာဟေးနီဘာလို့လာလဲနင်းဒီမှာငါအကျွေးတောင်းဟူလာတယ်နင်းဒီမှာငါငါမှမယူထားရှေ့ရယူကျွေးတွေရှိတယ်နင်းဒီမှာငါအကျွေးတောင်းဟူလာတယ်လို့ကလားကြီးကပြောပါတယ်တခါဒီတည်းမှာဘာထွက်လာပါလဲ ခလားသူဘာလို့လာပါလဲရွှေတောင်းလားရွှေကျဥပရဲ့လားဒီလူနှစ်ယောက်ကိုစဉ်းစားကြည့်ဘုလိုပိစားတကယ်လို့တော့အဟုတ်ဖြစ်တယ်ဆိုတာပထမလူပဲမဟုတ်ဘူးလားဟောသူကသူလောက်တာတကယ်စိတ်ကနာမရှိပြီဘူးလားဒီဘာကိုလိုချင်တယ်ဆိုတောင်းတာကျသူမှရှိသလားတကယ်ကိုပဲမေတ္တာတရားကရုဏာတရားနဲ့ဒုက္ခဒုက္ခိတဖြစ်နေတယ် စာကလေးကိုသူပြုစုလိုက်တာပါပဲတကက်ကိုမေတ္တာတရားနဲ့တကက်ကိုကရုဏာတရားနဲ့အင်မတန်ကျင်နာနဲ့ချစ်ခင်တဲ့မေတ္တာတရားနဲ့စာလေးကိုသူပြုစုတာပါပဲသူပြုစုတဲ့သူအားလျော်သောအကြောင်းအားလျော်သောစာကလေးကလည်းပဲသူပြန်ပြီးတော့မတုတ်ပြန်ပဲဘူးလားအကြောင်းအကျိုးဆက်စားဖို့ဘလို့နေတယ်လဲထိုက်တန်တယ်မဟုတ်လားထိုက်တန်တယ်ဒုတိယလူကြတော့စာလေးကဘာလို့ပါလဲသူကိုယ်တိုင်ဂုံခန့်နဲ့ပစ်တာခြေတော်ကျိုးတာသူကိုယ်တိုင်ပြန်မွေးတယ် ပြီးလာတဲ့သခွားတိကြဘာရေးသားပါလဲကလာကြီးထွက်လာတယ်ကလာကြီးထွက်လာတယ်သူတကယ်လုံးသလားတကယ်မလုံးဘူးလားအဲတကယ်မလုံးတော့အဟုတ်ဖြစ်သလားဟေးဘုန်းကြီးတို့ပေးသားနော်ခုကတရားထိုင်ရင်ထိုင်နေရွှေကျဥမပေါ်ဘဲနဲ့ကလာကြီးနှကမှုနဲ့ရွှေတောင်းနဲ့ကလာကြီးပေါ်လာတယ်တို့ကြရင်နော်ဘုန်းကြီးတို့ပေးသားနော်အဲအမေကထိုင်ခိုင်းမလို့ထိုင်ရတယ်အဖေကထိုင်ခိုင်းမလို့ထိုင်ရတယ် တို့အသိပေးတဲ့ဖွဲ့စည်းတရားများလွားခြင်းလို့အပျော်တမ်းလိုက်တာလားရစ်တရခက်ပြန်ဒုက္ခတွေဖြစ်လို့ပဲတနေ့ကိုတနေ့ကိုတရားခံရတာဖြင့်ပြစ်ချင်လိုက်တာဒါကြနှခမ်းဝေးတဲ့ကလိုက်ပေါ်လာလိမ့်မယ်ဟုတ်ပါဗျာချွေကျဥမပေါ်ဘဲနဲ့ဟုတ်ရလားဟိုတချို့15ရက်16ရက်အဖွဲတွေအများကြီးပဲဒီလားချင်းနေတယ်ဒီကဒုလဘယဟန်နေတယ်အများကြီးပဲနော်ချွေကျဥရမလို့လို့လိုက်ပြနှခမ်းမှုနဲ့ကလိုက်ထွက်လာလိမ့်မယ်ဟုတ်လားဟုတ်လို့ပြီးသားဖမ်းမိရလားတကယ်လို့ရင်ဘာဖြစ်မလဲ ဟုတ်ဖြစ်တယ်ကိုယ်စေတနာကကိုယ့်ကိုပြန်ပြီးတော့အကျိုးပေးပါလိမ့်မယ်လောကမှာလည်းဒီအတိုင်းပဲလောကုတ္တရာမှာလည်းဒီအတိုင်းပဲစေတနာမပိုင်ရင်တရားတရားမပိုင်ရင်တကယ်ဖြစ်ပါမလားအေးမဖြစ်ဘူးနှခမ်းမွေးနဲ့ကလာကြီးကျွေးလာကောင်းလိုက်မယ်တော့ဒုက္ခဖြစ်ပြီးတော့ကံကောမြတ်တော့တော်ပါပြီကံကောမြတ်ကြမကြရှင်တော့ဘူးလို့ဖြစ်ပါလိမ့်မယ်နော်တော်ကြရင်လေကြာတနေ့ကိုတနေ့ကပြပြထိုင်ရတယ်ဆိုပြီးတော့ဟောအကျိုးပေါ်တဲ့ပုဂ္ဂိုလ်တော့ရွှေကျင်ဦးရတဲ့ပုဂ္ဂိုလ်ကြတော့ဘာဖြစ်လဲ ဝတ်တာလိမ့်မယ်ပေါ့ဟင်းကန့်ကွက်မယ်နောက်တစ်ခါသွားဦးမယ်ဆယ်ရမလို့နောက်တစ်ခါရနေ့ဆက်တရားအထုမဲ့ဟောတရားကခေါ်သွားပြီရွှေကျဲဥရတဲ့ပုဂ္ဂိုလ်ကခေါ်သွားပြီသူခေါ်သွားပြီတကယ်လို့တော့အဟုတ်ပေါ်သွားပြီကိုတကယ်မလို့ပဲနဲ့လားပုဂ္ဂိုလ်ကတော့နှခမ်းမွေးနဲ့ဂလောက်ပြီးတော့နောက်လာရတော့မှမဟုတ်တော့ဘူးဘုန်းတော်ပြေးသားကဲရွှေကျဲဥလို့ခြင်းလားနှခမ်းမွေးနဲ့ဂလာရွှေတောင်းနဲ့ဂလာလို့ခြင်းလားဘာလို့ခြင်းပါလဲအာတက်တော်တာပဲဘုန်းတော်ပြေးသားနော်တက်တော်တာပဲနော် ရွှေကြဥလူကျင်တယ်လေရွှေကြဥလူကျင်တရားပဲမှတ်ပြီးတော့ထားပဲလိုလေလေးပဲမဟုတ်ဘူးလားတကယ်လို့ရင်ဟုတ်ဖြစ်ပါလိမ့်မယ်နော်ဒါကြောင့်လောလဝုဒိယဇွဲထားပြီးတော့အထုကြမပင်ပန်းပါဘူးမပင်ပန်းပါဘူးတဏှာကြီးထိုင်ပြီးတဏှာကြီးစင်ငယ်ရှမ်းမှတဏှာကြီးတိုင်းတဏှာကြီးစင်ငယ်ရှမ်းသိခံပြီးတော့သွားတယ်အစပိုင်းပေါ်သိခံသွားရတယ်သိခံများတော့အလိုအလျောက်ပဲတက်ကြွတဲ့လောလဝုဒိယတွေဇွဲတွေအပ်တယ်လာပြီးတော့တရားရှုမှတ်လို့ကောင်းသွားပါလိမ့်မယ် တရားမှတော့ကောင်းကောင်းမြင်ရှင်းတော့သမာဓိဆက်စားပြီးတော့ဖြစ်လာရင်သဝိပဿနာဉာဏ်တွေတက်လာပါလိမ့်မယ်တကယ်ကိုပဲရွှေကြက်ဥကြီးတွေရပါလိမ့်မယ်ရွှေကြက်ဥမကြောက်နဲ့စိတ်ကြက်ဥကြီးတွေရပါလိမ့်မယ်နော်ရွှေကြက်ဥတွေစိတ်ကပို့တန်ဖို့ကြည့်တယ်မို့လားအာဆရာတော်ဟောတာကရွှေကြက်ဥဆိုငါမှရတာစိတ်ကြက်ဥရပါပြီနော်စိတ်ကြက်ဥရပြီဆိုဘာပြောကြလို့သိလဲများတဲ့ပုဂ္ဂိုလ်ကမယုံပါဘူးတို့မှတော့ဂလာကြီးရတယ်ဟဲ့မလားမင်းတို့ရွှေကြက်ဥရဆိုတို့မယုံပါဘူးငါမှရတာဂလာကြီးရတယ်တွေ့လာတန်းလို့တစ်ခါထွက်ပြေးသွားရတယ်တခါလေ အဲ့လိုဖြစ်သွားလိမ့်မယ်ဘလို့ပြည်သားဒီနေ့ဟောတဲ့တရားမှန်မိတယ်မလားယုတ်တရားနဲ့အနန္တရားအကျိုးနဲ့အကံပေါင်းဖယ်ထားတယ်ဒါရမဟုတ်လားနန္တရားဆိုတာကသိတော့သိတယ်သွားလို့ရသလားဒီဆိုတော့နန္တရားဘာပါလေအကျိုးယုတ်တရားဆိုတာကတော့သွားလို့တော့ရတယ်သူကသိသလားဒီချင်းသူကဘာပါလေအကံတဲ့ယုတ်တရားကအကံနန္တရားကအကျိုး အကျိုးနဲ့ကံဖက်ပြီးတော့ခန္ဓာယုဏနှစ်ပါးဖြစ်နေတယ်မဟုတ်ဘူးလားဒါကိုပဲလူတွေကငါဟဲ့သူဟဲ့ငါချမ်းသာတယ်ငါဂုဏ်ရှိတယ်ငါပညာတတ်တယ်ဒီလိုအစွဲလမ်းတွေအတ္တတွေမရှိဘူးလားဘာဖြစ်လို့အတ္တဆိုနေပါလေအသိဉာဏ်မပေါ်သေးဘူးမပေါ်သေးဘူးနော်ရွှေကျဥမရသေးဘူးနှခမ်းမွေးနဲ့ကလာကြီးပဲရနေတော့အစွဲလမ်းကြီးကရှိနေဦးမှာပါပဲဒီတော့ဒီဆရက်စခန်းမှာတော့ဒီကလာကြီးကိုမရသေးနဲ့ ရွှေကြက်ဥရအောင်ယူကြဘုဒ္ဓပိသနော်ရွှေကြက်ဥရရင်တော့အောင်ပြီပဲကဲဆောင်းဘုလေးပြန်ဆိုပြီးတော့တရားပွဲသိရရအောင်သေသာယုတ်တွင်သေသာယုတ်တွင်ကျိုးနှင်ရှင်ကျိုးနှင်ရှင်ဆွဲလင်ကခုံနေဆွဲလင်ကခုံနေသေသာယုတ်တွင်သေသာယုတ်တွင်ကျိုးနှင်ရှင်ကျိုးနှင်ရှင် ဆွဲလင်ကခုံနေဆွဲလင်ကခုံနေရှုသူစိတ်တွင်ရှုသူစိတ်တွင်တကယ်ပင်တကယ်ပင်မှန်ခြင်းသက်ရုပ်တွေမှန်ခြင်းသက်ရုပ်တွေရှုသူစိတ်တွင်ရှုသူစိတ်တွင်တကယ်ပင်တကယ်ပင်မှန်ခြင်းသက်ရုပ်တွေမှန်ခြင်းသက်ရုပ်တွေယုံနာနှစ်ဖြာယုံနာနှစ် ငါခန္ဓာသူငါထင်လွဲနေယုံနာနှစ်ဖြာငါခန္ဓာသူငါထင်လွဲနေငါကိုငါဟာဆွဲလန်းတာမှတ်ပါအတ္တတွေမှတ်ပါအတ္တတွေ ငါကိုငါဟာငါကိုငါဟာသွေလန်းတာသွေလန်းတာမှတ်ပါအတ္တတွေမှတ်ပါအတ္တတွေနာယုတ်မကွဲနာယုတ်မကွဲဒိဋ္ဌိဆွဲဒိဋ္ဌိဆွဲထင်လွဲညာကင်းပေထင်လွဲညာကင်းပေနာယုတ်မကွဲနာယုတ်မကွဲဒိဋ္ဌိဆွဲဒိဋ္ဌိဆွဲထင်လွဲညာကင်းပေထင်လွဲညာ ရေစုယောဂတာရုယံတံသဗ္ဗပါရံဝခာယတိဧဝံသုံညံနာမရူပံအညမိညာသမာယုတံရေစုယောဂအယုတ်ကျိုးနှင့်အသက်ဆွဲတတ်တွဲစမိခြင်းကြောင့်ဓာရုယံတံသေသာကုံလုံးမင်းသမီးမင်းသားယုတ်သည်သတ္တဗ္ဗပါရံဝသွားရကခုံဗျာပါရရှိပုံကဲ့သို့ ခာယတိရှုတူဤစိတ်တွင်ထင်မှလေ၏အေဝံယတုသုံးညာအနှင်းသာရာအတ္တမဖက်အသက်မှကင်းသော နာမရူပံနာယုတ်နှဖြာငါခန္ဓာသည်အညာမညသမာယုတံအချင်းချင်းကပေါင်းစမိသည်ဖြစ်၍ဗဗျာပါရဝံသွားရာထိုင်လျောင်းလိုရာပြောင်းလျက်အကြောင်းအားလျော်စွာဗျာပါရာရှိနေသကဲ့သို့ ဟာယတိယုံနာနှစ်ပါးမကွဲပြားကအမြာစိတ်တွင်ထင်မြင်ဆွဲလန်းရလေတတိဤသို့ပြုရာဤသို့ပြုရာ မကောင်းဘူးသမျှမတွေ့